သမစကတသမာဓိကိုအခြေခံပြီးတော့ကုသိုလ်ကောင်းမှုတွေရှိရမှာကုသလဆိုတဲ့ပုဂ္ဂိုလ်ဒီပြောကြည့်ရကြည့်ရကြည့်ရအခြေခံဆန်းရှင်းရမှာဒီကိစ္စရှင်းတဲ့အင်္ဂါပြည့်စုံလို့ရှိရင်ကောင်းကျိုးဟာမတောင့်တပဲနဲ့ အလိုလိုရတော့တာပါပဲ။ဒါကြောင့်ကုသလဆိုတဲ့ပုဂ္ဂိုလ်ကုသလအနာဝတ္တသုခဥပါကလက္ခဏာကုသိုလ်ဆိုတာဟာပြောပြပြည့်စရာအကြီးအကျယ်ဆန်းရှင်းတယ်။လောတဲ့အကျိုးဆန်းတာရဲ့အကျိုးလည်းပဲဖြစ်ရည်။ဒီလက္ခဏာလက္ခဏာနဲ့ပြည့်စုံတဲ့အကျိုးပါ။ပါဠိလိုကုသလအမှားလိုကုသိုလ် မပေါင်းတဲ့တဲ့ကတော့ဒီကင်းကောင်းကျိုးရတရားပါဒီလိုဒီကင်းကောင်းကျိုးရတရားရှိလို့တဲ့ပုဂ္ဂိုလ်တွေဟာကောင်းကျိုးတဲ့အပြည့်ကင်းမှုကပို့ပြီးတော့အရေးကြီးတယ်ဆိုတာပါအပြည့်ကင်းရဲ့ကိုအလေးအလေးထားပါတယ်ပြောစရာကဲစရာကြီးဒါလည်းအလေးထားပါတယ်ပြောစရာကဲစရာဖြစ်တယ်ကတော့ ပစ္စည်းပေါ်မှာတွေ့တာလားကိုယ်သာဆုံးရင်လားအလူလောက်ကြလို့ရှိရင်လည်းပဲကိုယ်ကျိုးရှိစေချင်လားနာမည်ရှိစေလားဒါလေးဒါလေးပါတော့အချိန်ကမကင်းဘူးဒီပြရည်ပြောတော့တာသူ့အတွက်တည်ရှိတတ်တာကို ကုသိုလ်လေးလုပ်တဲ့အခါလည်းပဲကိုချမ်းသာရေးပြောတာဘူးနာမည်ကြီးနေတာကိုဆိုတာပါတရားကြီးခဲ့ရကုန်တာပဲကြည့်ကြည့်ဆိုဒီကရင်းလာတော့ခဲ့ရတာဒီတော့လူတနာတစ်ခုပြုလုပ်တော့မယ်ဆိုရင်နည်းနည်းလုပ်လို့များများလုပ်လို့ကိုယ်ပြီးရှိတဲ့ပတ်သက်ပြီးတော့တွေ့တာမှုကင်းရပါတယ်ဒီလိုဆုံးလုပ်လိုက်တဲ့အတွက် ကိုကျိုးအမကညာရှိတဲ့ကိုကျိုးကိုလည်းမညှော်ရပါဘူး။ဘာကုသိုလ်ပဲပြုပြုကိုကျိုးတော့မညှော်တာကောင်းပါလား။ဒီဒါနကုသိုလ်ပြုတဲ့အခါကလေးရှိရတယ်ပဲကိုကျိုးမပါဘဲနဲ့ဒီလိုပါချမ်းသာဖို့ဆိုတော့ကိုယ်ပိုင်တဲ့ပစ္စည်းဒီလိုပါရသွားလို့ရှိရင်ချမ်းသာတာချမ်းသာပါစေဆိုတာပါ ကိုယ်ပိုင်တဲ့ပစ္စည်းပေါ်မှာလည်းပဲတကိုယ်ရေးတုံးကျင်တာဟောအဆုံးရောက်တဲ့လောဘပါဒီကူကောင်းဆန်လောဘဆက်ကင်းရမပြောကောက်တော့တဲ့လောကီကျုပ်လည်းမပြောရဘူးဆန်းတယ်မပြောရဘူးတစ်ဖက်ဆန်ရှင်းသွားတယ်တို့ဘာမှမပြောရဘူးလားဆိုတော့ပြောတော့ပြောကောင်းတယ်မဆုံးနိုင်ဘူးဘဝနဲ့ဆက်တဲ့ဆင်းရဲတွေ လူရောက်ရဖို့တကယ်ချမ်းသာဖို့တော့မျှော်မှန်းဖြစ်လို့ပေါ့ပါတယ်အဲ့ဒီရည်ကျက်တော့ထားပါတယ်အဲ့ဒီရည်ကျက်နဲ့ထားလို့လို့ရှိရင်လောဘကင်းပါတယ်ဒီလူသားနဲ့ပစ္စည်းတစ်ဖက်သားရတော့ချမ်းသာပါခြင်းဆိုတာပါမေတ္တာပါသွားတယ်မေတ္တာပါဆိုတော့မုန်းတဲ့ဒေါသကင်းသွားတယ်မုန်းတဲ့ဒေါသလည်းအဆုံးရောက်တာပဲဆို ပစ္စည်းချိုးတက်မှုကြောင့်မဆင်းရဲပါစေနဲ့ဆင်းရဲမှုကိုပယ်ရှားလို့ရတဲ့သဘောနဲ့လို့ကရုဏာပါပါတယ်ကရုဏာပါတော့ကြည့်ရနိုင်တဲ့သူကဆင်းရဲတာကိုကြည့်ရနိုင်တဲ့ရစ်စက်တဲ့ဒေါသလည်းဖြစ်တော့တယ်ဘယ်လောက်ကောင်းလဲအဲဒီလိုသဘောသာလောဘလည်းမရှိဘူးစိတ်တကုဏလည်းပါပြီဆိုလို့ရှိရင် ပြည့်ပြည့်ကောင်းတဲ့ပစ္စည်းရရှိသွားတဲ့ပုဂ္ဂိုလ်ကိုသုံးဆွဲတဲ့အခါမှာကြောလို့ခြေလက်အမှုရိတာကြီးခေါ်ရတယ်။သူတို့ကကောင်းစားတာကိုကိုကနာလို့တဲ့သဘောပေါ့။ခြေလက်ပြီးတော့နာလို့တဲ့သဘော။မလာလို့တဲ့နေရာမှာအမှုရိတာရောက်လာတယ်။သူသူကိုယ်ကိုများသောအားဖြင့်ကုပ္ပစီကိုသုံးနေရတာပဲ။ကုပ္ပစီတို့ဘာလဲဆက်ဆံမှာမလိုလားဘူး။ဘုံတို့ရဲ့သဘောဆို ငကိုယ်တည်းကလောဘလည်းခင်းပြီလူလည်းကုန်ကြမရှိဘူးလေပေါ့နော်မေတ္တာကုဏလည်းပါပြီဆိုတော့ဒေကလာပြီးတော့ဝန်တုံးဖြစ်နေပါဘူးဝန်တုံးနေရာမှာမစ္စရိယအဲဝိဒိတာအစားထိုးတာလေကောင်းအဲ့ဒါသိချင်းနဲ့ခေါ်တာပဲတန်ရှင်းနဲ့ခေါ်တာဒါတော့မမနာတွေလည်းခင်းတယ်အပေါ်ကြီးနဲ့တွေ့တာမဟုတ်ဘူးယူစီတွေတွေ့တာဒါနာရဲ့အကျိုးကိုလည်းယုံကြည်တာယုံကြည်မှုပါသွားတယ် ဒီလိုပေးလိုက်လို့ရှိရင်အဲ့ဒါကအချင်းကြီးကောင်ရှင်ဘူးဆိုတာပဲကောင်းလာပြီးကောင်းကြရတာကမ္မတက္ကသမာဓိကြီးအခြေခံရှိတာဖြစ်တော့အယူဆလည်းမှန်တယ်ဒီတော့တူတူမဟုတ်ဘူးဒီလိုအပြည့်အစုံကကျင်းနေနေတန်ရှင်းနေနေကောင်းကျိုးရလေလေလို့စိတ်ကလေးရှင်းရှင်းထားပြီးတော့လုပ်နိုင်တာတနည်းအားဖြင့်လည်းတကယ်ချမ်းသာကိုပျော်မှန်းလားပျော်မှန်းလို့ဆိုတာတကယ်ချမ်းသာဆိုတော့ပျော်မှန်းကြတာများတယ် ကယ်ချမ်းသာကိုလည်းချမ်းသာမှလည်းသိမသိဘူး။ဒီလောက်လေးနဲ့တဲ့တကယ်ချမ်းသာကိုမမျှော်မှန်းနိုင်တာကဉာဏ်မရှိတာတူတယ်တော့ဖြစ်တာပေါ့။တကယ်ချမ်းသာကိုမျှော်မှန်းနိုင်ပြီ။အဲဒီချမ်းသာကိုလည်းမျှော်မှန်းပြီးတော့သူပြီဆိုလို့ရှိရင်စိတ်ကရှင်းတယ်။ဟောတယ်လည်းရှင်းတော့တာ။ဒီနည်းနဲ့ပဲဌာနတစ်ခုပြည့်တဲ့အခါမှာပြောเสียကြည့်ရစီရရင်ကျင်းပြီးတော့တန်ရှင်းသွားတာအဲ့ဒါနောက်ဆက်ခေါ်တာပဲအဲ့ဒီလိုတန်ရှင်းတဲ့စိတ်အစဉ်ကြီး စိတ်ကစိတ်ကပေါ်ပြီးအရှင်ဟုံးနဲ့ရှုဖို့ရတဲ့လုံစောရဲ့စေနာတွေလည်းပါသွားတယ်။အဲဒီစေနာကအပြည့်ကင်းတန်ရှင်းတဲ့သောကနာစေတသိက်စုနဲ့ပူးပေါင်းရတာမဟုတ်လို့ရွှေရောင်မီးထိုးထားလို့ရှိရင်အဲ့ဒီအကြောင်းလေးမှာငယ်ပုဂ္ဂိုလ်ဟာရွှေရောင်ထင်တယ်လို့ပေါ့လေ။ရွှေပင်နားလို့ရှိရင်ရွှေကြီးခေါ်တယ်ပေါ့ရွှေရောင်နားလို့ရှိရင်အဲရွှေဖက်ခေါ်တယ်လို့ပေါ့လေ။ တရားရောင်ညာဖတ်တော်တာပဲစိတ်တဲ့စိတ်နဲ့ရှင်တို့ရတဲ့စိတ်ဟာလည်းဆက်လက်ပါပါလို့ဖြစ်တော်တာပဲမူလစိတ်ကတော့ဒီကတော့တန်ရှင်းတယ်လည်းမဟုတ်ဘူးတန်ရှင်းတယ်လည်းမဟုတ်ဘူးရှားတယ်သူတို့ဒီတန်ရှင်းတဲ့စိတ်တွေနဲ့ပူးပေါင်းပြီးအောင်ဆိုပြီးတော့တဏှာကုသိုလ်ပြုတဲ့အခါမှာခုနသောဘပင်သောတာပင်မောဟပင်ပေါ့လေတကူကောင်းမဆရာမေတ္တာပြုမှပါရမယ်အတိညာပါရမယ် ဒီသုံးမျိုးအခြေခံလို့ရှိရင်အနာဝိဇ္ဇကုသလအရာအနာဝိဇ္ဇဒီကိစ္စတော့ဆက်ရောက်နေပါဘူးအဲ့ဒီဌာနမျိုးကြည့်တော့ရေးကြည့်ပါလေအဲ့ဒီဌာနမျိုးကြည့်တတ်ပြီဆိုလို့ကြည့်တဲ့အလေးအထားရှိပြီဆိုလို့ရှိရင်အဆုံးရောက်တဲ့လောဘဒေါသတွေမောဟတွေရှင်းနေတယ်ရှင်းနေတော့အဆုံးရောက်တဲ့လောဘဒေါသမောဟအလိုလိုက်ပြီးတော့မှားကြတာကိုခုချင်းတရားကြီးရှင်းကြတာကို ဒီအတူတန်းပြည့်လိုက်ခြင်းကာလတွေကိုအဆုံးရောက်တဲ့လောဘဒေါသမောဟကြီးအကျဉ်းတန်တွေကကျင်းနေတော့သူ့အလိုလိုက်ပြီးတော့မှာဖို့လည်းမရှိတော့အဆိုးတွေကိုရုံညံ့တဲ့အလုပ်တွေကိုရှောင်ကျင်ဖို့ပဲဒါတော့ပဲပြောတယ်အဲဒီဌာနမျိုးကသီလလမ်းကြောင်းကြီးလည်းပဲဖွင့်ထွက်အောင်ပြောပြုလုပ်လိုက်သီလလမ်းကြောင်းဖွင့်ပြလာတယ် လွယ်လွယ်လေးနဲ့ကုသတရားတွေကောင်းမှုရအတွက်အဲ့ဒီဒီကအထောက်အကူအများကြီးပေးပါတယ်။ဒီနေ့အဲ့ဒါလေးကိုပြောမှာပါလေ။ဒါနဆိုတာသူဝဝုကိပစ္စည်းလိုက်ပြီးတော့ရိုးကွဲဒါနတွေရှိတယ်လို့အဲ့ဒီလိုဒါနဟာလည်းပဲအကြီးအသေးကောင်းမှုလည်းလိုပါတယ်။ အယုံတစ်ခုကဆက်လုပ်တဲ့ဒီသုံးပစ္စည်းတွေဟာအယုံဆုံးပါတယ်။ဒါနဲ့ထုတ်လုပ်တဲ့ပစ္စည်းဟာသုံးဆွဲတဲ့ပုဂ္ဂိုလ်တွေကိုငှက်ပြီးတော့အရေးကြီးကောင်းမှုလည်းပဲလိုပါတယ်။လူဒနာဝုသုလာကြီးတော့ဒါနတော့ဆုံးပါရဲ့။ဒါပြင်အရေးကြီးကညံ့နေလို့ရှိရင်ကြည့်ရတဲ့ကောင်းကျိုးမရဘူး အဲ့တော့ဒီနေရာဌာနမှာသုံးမျိုးစက္ကန့်များခွဲထားပါတယ်အရေးသေးညက်တဲ့ဌာနအရေးသေးအလယ်လဌာနနဲ့အရေးသေးကြည့်ဝပြီးတော့ညက်တဲ့ဌာနရဲ့လို့ဒီသုံးမျိုးခွဲထားပါတယ်ပါဠိသုံးကတော့ခြိနဌာန၊မိကြီးမဌာနနဲ့ပဏိတဌာနလို့ဆိုရတယ်။အယုတ်အလအမြတ်အရေးကြီးတွေခွဲသွားပါတယ် အဲ့ဒီအရည်လေးတွေကွဲသွားတာလည်းပဲအသိရှင်ရဲ့စိတ်ထားလိုက်ပြီးတော့ကွဲရတာပါအဲ့တော့ဒီနေ့တတွဲတတွဲရှင်းလင်းပြီးတော့ပြပါမယ်ပထမတတုကတော့သန္နစိတ်ကဝိရိယနဲ့ဝိမာန်တဒီလေးမျိုးပေါ်မှာတည်ပါတယ်ထစ်တန်တဲ့သာသာမရှိဘူး ကိုယ့်ရဲ့တကူကောင်းလောဘအရှုပ်လို့တဲ့ဆန္ဒမဖြစ်တာဘူးမိတ္တကုဏလည်းမကြည့်ပါဘူးအတိညာလည်းတက်တက်လက်လက်မရှိဘူးဒါနပြုလို့တဲ့ဆန္ဒဟာသမဏရဲ့အစဉ်တန်နေတယ်စိတ်နဲ့စိတ်ထားလည်းအစဉ်တန်နေတယ်ပြီးတော့ရဲရဲရဲရဲဝိရိယပေါ်လို့အားဆိုင်နေတာလည်းအစဉ်တန်နေတယ် ကမကရသမာဓိကြီးတောင်မှဆက်ဆက်ပါပါလေးဆိုရင်တော့အသိဉာဏ်လည်းပဲမရှိတော့နှိမ့်ကြနေဆိုရင်အဲဒီဌာနစိတ်ကဝိရိယဝိမာနခေါ်ရဲ့အကြည့်ချုပ်တရားတွေဉာဏ်ဖြစ်နေလို့ရှိရင်ရော့နေလို့ရှိရင်အဲဒါရှိလဒါနခေါ်တာပဲအဲဒီဌာနစသည်တွေအလယ်လကြည့်လို့ရှိရင်တော့မိကြီးမဒါနခေါ်တာပါပဲ လူဒါနပြုလုပ်ရေးမှာတကယ်ပဲသကူအောင်သာစိတ်မေတ္တာကရုဏာပေါ်နေတာတွေပေါ့အဲမုန်တိဟုရစ်ဆက်ဟုဒီကရှင်းနေဟုအဲ့ဒါကြီးရောပါပြီးတော့အဲ့ဒီဆက်နေတဲ့တက်တက်ချာချာစိတ်ချပြင်းပြင်းနဲ့ပေါ့လေရဲရဲရဲရဲပေါ့အသိဉာဏ်ကြီးကြည့်ကြည့်ဝါဝါရှိပြီးတော့ထူးခြားလို့ရှိရင်အတိတ်တန်လာလို့ခေါ်ပါတယ် အဲ့ဒီလိုဒါနရဲ့အညီအတွေးတွေကိုသတ်မှတ်ထားပါတယ်နောက်သုံးခုတစ်မျိုးကတော့ဆက်ဆက်ကမ္မတာယနာမည်ကြီးမှုပေါ့လေခိတိကောင်းတဲ့ရင်ပေါ့ခိတိစီလောကကြီးကောင်းတဲ့ရင်ရတယ်အတွက်အဲဒီရတယ်အတွက်စီကမ်းတာ ဒီကန့်ဆက်ကြလို့ရှိရင်နောက်လိုက်ပေါ်တာပဲဆိုတဲ့အနေနဲ့နောက်လိုက်ပေါ်လို့တဲ့အနေပေါ့လေဆက်တူလူလာပြီးတော့အဲ့ဒီဥတည်ပြီးတော့ဒီရဲ့ဌာနမျိုးပေါ့ကျောင်းကအမိခံနေတာဘုရားဘုရားကအမိခံနေတာသိရှိရတဲ့အမိခံနေတာပေါ့လေနာမည်ရရေးတာနာမည်ကြီးရတာ

They want fame. Uh, they want good reputation. They want good followers. They want good names as monastery sponsors, meditation center sponsors. They want big names like that. If they are performing dana, wanting the big name, their dana will be hina dana. ပုံညဖလကာမတာယပြတ်ကောင်းမှုရဲ့အကျိုးကိုရလို့လို့ကောင်းမှုအကျိုးခံစားလို့လို့ဒီကိုယ်ကိုသူရဟာမျိုးကတော့မိကြီးမဌာနရဲ့မှာပါပါတယ်ဒီမှာဥပမာဖြင့်သောက်ဝတ်တော့ခွက်ကြည့်ရဲဆိုရင်အသာဆန်နဲ့မကျင်းတဲ့ပုဂ္ဂိုလ်တွေဟာအသာဆန်အတိတ်ရှိတာ ခန္ဓာကိုယ်အကျိုးဖြစ်ပြီးပြီးတော့တောက်တောက်ပါပါလှလှပါပါဖြစ်တာကိုယ်ချမ်းသာစိတ်ချမ်းသာရှိတာကိုယ်ရဲ့စိတ်ထဲမှာနေလို့ထိုင်လို့ကောင်းတာကိုယ်ကိုယ်ကလည်းပြည့်စုံပြီးတော့ကြံတူးညာတူးပေါ်ကြီးအတိညာနေလည်းပဲအဲဖြစ်ပွားလာတာလူကံပုဂ္ဂိုလ်ကသာဝတ္တဝေတမျိုးနဲ့ဆူလိုက်ရုံနဲ့နောက်ထပ်အစီ၅မျိုးဖြစ်စီဆင်းလာချမ်းသာရသလညာပညာပြောပါ နောက်ထပ်အစီအမံမျိုးပါလူပြီးသားဖြစ်သွားတယ်အဲအဲတစ်ချက်ခုတ်တယ်၆ချက်ပြတ်သွားတယ်တိတိခိုင်နေတစ်ခါခြိုင်လိုက်ရင်တစ်ခိုင်လုံးပါတော့တစ်ခါဆိုတစ်ပြုတ်ပါဆိုရင်နီးပါကိုယ်အနေနဲ့မိမိအနေနဲ့ရောအများအမြင်ရောစောက်ဝတ်တော့ပဲသူမျိုးလည်းရှိတယ်လို့ဒီလိုသိရတာပါ။ငါကတော့နောက်ထပ်ငါမျိုးတစ်ခါလည်းကြည့်ရတာဖြစ်ပါတယ်။ သာဝတ္တူကိုကျိုးကားသူပြေးနေနိုင်ပါလေသူရလည်းတည်တယ်စေတနာကောင်းရင်ကောင်းတော့ကို့မှာသူဘာကိုအသက်ရှင်ရင်အဆရှိတဲ့စေတနာကပတ်နေတော့တခုဘဝမှာလည်းပဲမူလအသက်ရှင်စေတဲ့ခံကိုလည်းအထောက်အကူပြုပြီးတော့နောက်နောက်ဘဝတွေမှာလည်းအသက်ရှင်ခြင်းအဆရှိတဲ့အကျိုးတွေအလိုလိုရသွားတယ် တိုင်းတာလည်းရတာမဟုတ်ဘူးအလိုလိုရပါဒီတော့တင့်တော်တဲ့အကြောင်းပြုလို့ရှိရင်တင့်တော်တဲ့အကျိုးကနောက်ပိုင်းအောင်တောင်းတာလို့ရနိုင်ပါလေရဲ့သူကအပိုသွားပြီးတော့ပေါ့လေကောင်းမှုရဲ့အကျိုးဒါနရဲ့အကျိုးကိုတောင်းတလိုက်လို့ရှိရင်ဒီဒါနကုသိုလ်ကလည်းလည်းအကြီးအသေးလေးရောက်သွားတယ်ဒီကျွေးညံ့သွားတယ်ဒါလည်း ။သမဏေကုဏနာမည်ကြီးကျင်တာတို့ဆံရပေါ်ကျင်တာတို့လည်းစာလို့ရှိရင်တော့သူကနည်းနည်းတော်ရပါဘူး။အလဲကသဘောလေးရှိတယ်။အဲဒီလိုသဘောနဲ့စီတန်းတဲ့ဌာနမျိုးကတော့မျက်စိမှဌာနလို့ခေါ်ပါတယ်။အဲ့ဒီအုပ်စုမှာပဏိတဒါနဆိုတာမျိုးကတော့ဒီလိုကိုယ်ရည်ကြီးကိုအများနဲ့ဝင်ပြသုံးဆွဲတာဟာ လုပ်ထိုက်တဲ့အလုပ်ပဲလို့လုပ်ရမယ့်အလုပ်ပဲဆိုတော့ပေါ့။သမီးတောင်ပဲဆိုတဲ့အနေပေါ့။ဟွန်း။ရှိရှိဒီလိုကောင်းနေလည်းပဲဒီလိုပဲဝေမျှစားခဲ့တာပဲ။ဒီလိုသဘောနဲ့ပေါ့။အဲ့တော့လုတ်ထက်တဲ့အလုံးမသိပြီးတော့လုတ်ထက်တဲ့အလုံးပဲလို့ဒီလိုသဘောမျိုးနဲ့ပေါ့လေဖြူစီပြီးနိုင်ရေးကိုအမိပြုပြီးတော့အလေးထားပြီးတော့ ရှိလို့ရှိရင်ဒါပဏိတဒါနအကြီးသေးကောင်းတဲ့ဒါနလို့ခေါ်ရတယ်။အဲဒါကအဲဒီသုံးခုအုပ်စုထဲမှာပဏိတဒါနဖြစ်ပုံပါပဲ။နောက်ဆုံးရုပ်အုပ်စုထဲမှာတော့အကြီးအသေးတွေသတ်မှတ်ထားတာအဲအတုပ္ပန္နဆိုတာကိုယ့်ကိုယ်ကိုမြှောက်တာပါ ပရဝမနာဆိုတာသူတစ်ပါးကိုခင်သေးရင်သေးပြီးတော့ရှုပ်ချတာငါတို့ကလှူလိုက်တယ်အခြားခြားပုဂ္ဂိုလ်ကလှူနိုင်ဘူးပစ္စည်းနှမျောတယ်ပါတယ်ညာတယ်ပေါ့လေဒီလိုပေါ့ပုဂ္ဂိုလ်ကိုနှောက်ပြီးတော့သူတစ်ပါးကိုနှိမ့်ချတဲ့အနေနဲ့မတန့်ရှင်းတဲ့စိတ်နဲ့လူသားနဲ့ဒါနာမျိုးဆိုလို့ရှိရင်တော့ဟိနဒါနာတွေ၊လိမ္မာနဲ့ဒါနာတွေပါပါတယ်။အဲဒီကမတန့်ရှင်းတဲ့စိတ်ကြီးကင်းပြီးတော့ လောကီရိုးတက်တက်ညှော်ရှုပြီးတော့ဒီကဒါနာမျိုးကတော့မြစ်ကြီးမှာဒါနာလည်းပါဝင်ပြီးနှုတ်ဖို့နိဗ္ဗာန်ရရှိရေးအတွက်ပါညှော်မှန်းပြီးတော့ဒီကဒါနာမျိုးကတော့ပဋိသဒါနာရဲ့မှာပါပါတယ်သို့တော့ဒီဒါနာကတော့ဘယ်လောက်ပဲရည်စကောင်းတဲ့လူလူနှုတ်ဖို့နိဗ္ဗာန်ကိုတော့တိုက်ရိုက်အကျိုးပြုနိုင်ပါဘူး ဆောက်ပြီးတော့ပြနိုင်ပါတယ်။အဲ့ဒါကိုနားလည်ထားပါလေ။အဲ့ဒီလိုနည်းနဲ့သုံးမျိုးအုပ်စုမှာအရေးကြီးညမို့အရေးအလယ်လောက်အရေးကြီးရှိပုံနဲ့ဖြစ်တာကောင်းတဲ့အရေးကြီးရှိပုံလေးကိုခွဲထားပါလေ။ support နောက်သုံးမျိုးအုပ်စုအရေးကြီးတွေခွဲခွဲထားတာတော့ဒါနပြုလို့ရှိရင်ဘောဂသံပတိ စောင်းလူပြည်တယ်စောင်းလူပြည်တယ်ဆိုမျက်နှာမငယ်ဘူးဆိုတာပေါ့။ဒါမျိုးပေါ့။ဌာနရဲ့မပြောပါတော့တဲ့အကျိုးပေါ့။စောင်းလူပြည်တယ်ရုံမျှဘောဂသံပတိအတွက်ပေါ်လေသိသားတဲ့ဌာနဟာတော့ဒါရရှိနာဌာနရဲ့မှာပါပါတယ်။တဘောကောင်းတဲ့ဘောလေးလေးပါသွားတယ်ဆိုတော့ ဒီသားစုလိုက်ရှိလို့ရှိရင်လည်းသစုကောင်းဆံသဘောမျိုးပါသွားပါလိမ့်ကိုတူကိုမိသားစုအတွက်သာဝတိပြေလည်ယုံမျှကြတာပါလိမ့်လက်ချင်းလုံးအားကြီးတယ်ကွာလက်ချင်းလုံးအားကြီးတော့ဒီဌာနကအကြီးအကျယ်ညံ့ပါတယ်လို့ရှိရခေါ်တယ်ဒါတော့ဒီရဲ့ဘုရားလုံးရောက်ရေးကိုဥတည်ပြီးတော့ရှိလို့ရှိရင်ဒီစီမံဌာနလည်းပါပါတယ်ဒီတော့ အခုလည်းလူဒါနရှိရတာဟာဟိုကကောင်းနေမှာပေါ့လေကောင်းနေပြည်လည်းရုံရမဟုတ်ဘူးကောင်းနေပြည်လည်းပြီးတော့ပေါ့လေဆက်ဆော်ပြဆူဆုံးရတဲ့အတိုင်းจิตသုံးပြီးတော့ဟိုကရှင်းရည်ကလုံးရောက်ဖို့ဆိုတာပေါ့လေဒီလိုဥတီချက်နဲ့ဒီကဒီသူရဲ့လုံးရောက်ရေးကိုရှိရှိပြီးတော့ဆူတဲ့ဒါန မြစ်ကြီးမှာဒါနာလည်းထည့်ပါမြစ်ကြီးမှာဒါနာထည့်ပါသူကတော့အလယ်ကအကြီးသေးကောင်းပါလေသူကတော့အညာလည်းလည်းမပါဘူးအကောင်းလည်းလည်းမဟုတ်ဘူးအလယ်ကပဲလားနောက်ဆုံးပရိမသမိတာဒါနာဆိုတာကတော့သဗ္ဗသတ္တာနံဝိမုခဝိမုခထာယပောတိကပါရမိသာတိ ဒါနပဏိတံလို့ဆိုထားပါတယ်။အာလုံးတ attva တွေဆင်းရဲကလူရောက်ပါရခြင်းအကျိုးမှာလူရောက်ရေးအတွက်ဟွန်းသူသားနဲ့ဒါနာမျိုးဟာပါရမီတာဒါနဟောပါတယ်။ဒီကပဏိတဒါနပါဒီဒီကိအကောင်းဆုံးပါလေဒီကတော့ဘုရားလောင်းလေဟာဆိုလို့ရှိရင်ဒါနကုသိုလ်ပြုတဲ့အခါအာလုံးတ attva တွေဆင်းရဲကလူရောက်ဖို့ ရည်ရွယ်ချက်ထားပါတယ်။တရားလုံးကိုရမှာဖြစ်တဲ့ဒါနမျိုးပါပဲ။သမဏတက်တန်းကြတဲ့ဒါနပါ။ပါရမီတာဒါနဆိုတော့ဒီနေ့လောကီကိုရိုးနည်းနည်းမှမပြောဘူး။ဒါနကုသိုလ်ပြုတဲ့အခါမျိုးမှာပစ္စည်းလိုတဲ့ပုဂ္ဂိုလ်ကြီးဒုရတိစီရရှိပြီးတော့ချမ်းသာကြပါစေဆိုတော့မေတ္တာအဖြစ်ပါတယ်။အချိုးငှက်ကြပါစေလဲဆိုတာကရုဏာဖြစ်ပါတယ် ကိုကျိုးလုံးဝမပါဘူးဆိုတော့စိတ်ဆန့်ရှင်းတာဟွန်းတကူကောင်းဆန်စိတ်ချလုံးဝတစ်ခါကျင်းလာတကယ်တ attva တွေမိမိလည်းပဲဆင်းရဲကတ attva တွေပဲလွတ်စီခြင်းနဲ့ရွေချက်ပါတယ်တကယ်ချမ်းသာစိတ်ကိုရလို့ရွေချက်ကစိတ်ကောင်းတာကိုယ်ကျိုးမပါဘူး ဆိုဒီရွယ်ချက်လေးကြည့်ပြီးတော့အော်ဒီပုဂ္ဂိုလ်ကမြင့်မြတ်ပါပြီလေဆိုတဲ့အသိစိတ်ကသူနဲ့လိုက်ဖက်ချက်မြင့်မြတ်သူပဲဆိုတဲ့အတုံးလုံးဒီပုဂ္ဂိုလ်မှာအလိုလိုဖြစ်လာတာပဲမြင့်မြတ်သူပဲလို့မြင့်မြတ်တဲ့ပုဂ္ဂိုလ်ပဲဆိုတဲ့အတုံးလုံးအတိညာနဲ့အတုံးလုံးဖြစ်ပေါ်ခြင်းအကြောင်းမှလို့ဆိုပါရမီတာဒါနလို့ခေါ်ပါလေကွာ ညံ့တဲ့ပုဂ္ဂိုလ်များကတော့ကုသိုလ်ရှိတာတော့မှအကိုရုပ်ရှိမှဖြစ်နေကြတာအတွေ့အကြုံရှိတယ်။နာမည်ကြီးကျင်တာတွေလည်းပါတယ်။ခုနပြောခဲ့တဲ့တချို့အကြီးသေးရတဲ့ဒါနာမျိုးလိုဒါနာကြည့်တဲ့ပုဂ္ဂိုလ်မျိုးလိုပါလေ။ဒီတော့ပါရမီတာဒါနဆိုတာဟာပါရမီတာကုသိုလ်ဆိုတာအဲ့ဒီလူသားကြီးအရာမဟုတ်တော့ဘူးဆိုတာထင်ရှားတယ်။ ဒီပုဂ္ဂိုလ်များရဲ့အရာလဲလို့ဆိုတော့ဘဝဒီပေါ်မှာညီးဝင်ပြီးတော့အလုံးတ attva ဒီပေါ်မှာစိတ်မှန်တဲ့မေတ္တာစိတ်မှန်တဲ့ကရုဏာထားပြီးတော့အမြတ်တ attva တွေချမ်းသာရေးအတွက်ကုသိုလ်ပြုလုပ်တဲ့လူလူလူမှုလူကောင်းတွေအလုံးတဲ့ဆရာပါရမီခေါ်တာပဲဒီမှာအဲ့လိုပါရမီတာ ကုသိုလ်ရောပေါ့ပါဠိတာဒါနကုသိုလ်ရောပေါ့လေအများအထက်အများဆင်းရဲကလုံရောက်ရေးတဲ့ဥက္ကိစ္စတွေကိုလည်းထားပြီးတော့လုပ်တာပါဆိုတော့အခုခေတ်မှာလည်းပဲတချို့တချို့ကဘာမှာတချို့တချို့နိုင်ငံတွေမှာဒီတက်စီအသေးကြီးတို့ဘာလို့ကဘာချက်စီအသေးကြီးတို့ဖွက်ထားတာလဲသာသနာ့ကရှားပါလို့ရှိတော့ပါမယ်သမားကြီးအတွက်ဈေးတွေလိုလို့ရှိရင်လည်းထောက်ပံ့ဖို့ ဆေးထောက်ပံ့တာပြီးတော့ကုသရေးထောက်ပံ့တာဒါမျိုးတွေပေါ့လေပြီးတော့ရေပေးမိပေးငြင်းပေးကြုံလို့ရှိရင်လည်းပဲဒီအိုးမဲ့အိမ်မဖြစ်သွားတဲ့ပုဂ္ဂိုလ်တွေကဒုက္ခိတပုဂ္ဂိုလ်တွေကိုဆယ်ပြင်ဖို့ကူညီဖို့ဆိုတာပေါ့လေဒီလိုမျိုးသူတို့ဖွဲ့စည်းထားကြပါတယ်ဒါဟာအများချမ်းသာရေးအတွက်အများဆင်းရဲလုပ်ပြီးတော့ချမ်းသာရေးအတွက်ဆောင်ရွက်တဲ့ကိစ္စပါပဲတကယ်ဆင်းရဲလူမျိုးရေးတော့ဟုတ်တော့မဟုတ်ဘူးပေါ့ လောလောဆယ်ကျုံရတဲ့ဆင်းရဲမှမရောက်ဘူးဒါကိုကြည့်ရပြီးတော့လောက်တာဖြစ်တော့ဘုရားချမ်းသာရေးပြုလုပ်တဲ့ဟာဆိုတော့လောကီချမ်းသာရေးလောက်ပဲပြောင်းရှိပြီးတော့လုပ်တဲ့အတွက်ပဏိတဒါနာရဲ့မှာတော့မပါနိုင်ဘူးပြီးကြီးမဒါနာလည်းတော့ပါနိုင်ပါတယ်ဘာဖြစ်လဲဆိုတော့ကိုကျုံးမဟုတ်အများကျိုးအတွက်ပါလေလောက်ကြတာဆိုတော့ပြီးကြီးမဒါနာလည်းပါဖို့ရရှိပါတယ် အဲဒီထဲမှာအဲဒီလိုကြုံရတဲ့ဘဝဆဲတွေကလုံရောက်ကြပါစေဆိုတဲ့အနေနဲ့ပေါ့လေဆွမ်းနိုင်တယ်မြတ်ဥတီချက်ကလေးပေါ့လေနည်းနည်းထည့်ပြီးတော့ယူလိုက်လို့ရှိရင်ဒီဌာနဟာအကြည့်သေးကောင်းဆုံးဖြစ်လာပါပါပဲအဲတော့ဒီနေ့တော့ဒါနအမျိုးအစားနဲ့ဒါနရဲ့အကြည့်သေးတွေပေါ့လေစံကအရှိနဲ့လက်တွေပေါင်းဆက်ပြီးတော့ရှိကြတဲ့တွေကိုပေါ့လေ ဒါနရဲ့ဒီကြီးတွေကောင်းလာလည်းပြီးတော့အကျိုးစားနိုင်ကြပါစေလို့တိုက်တွန်းရလိုက်ပြီးတရားအဆုံးသတ်လိုက်ပါတယ်သာသုသာသု